ခန်းကြီး၁၈အငယ်၁မှ9အဲသီယိုပိမြင့်မြန်းအနားမှာအတံမြည်တတ်သောအတောင်ရှိ၍ပင်လယ်လမ်းဖြင့်၎င်းရေပေါ်မှာဂမာလှေဖြင့်၎င်းတန်တမန်တို့ကိုလွတ်တတ်သောပြီးနားထောင်လော့ခိုင်မာပြင်းထန်လျက်ရှေးဥစွာမှဆ၍ယခုတိုင်အောင်ကြောက်မဲ့ဖွယ်ဖြစ်ထသောခွန်အားကြီး၍နှိမ်နှင်းတက်ထသောမြစ်ကွဲပြားသောမြေ၌နေသောလူမျိုးထံသို့ လျင်မြန်သောတမန်တို့သွားကြလော့လောကီနိုင်ငံ၌နေသောမြေကြီးသားအပေါင်းတို့တောင်ပေါ်မှအလံကိုထူကြသောအခါကြည့်ရှုကြလော့တဘိုးမှုတ်သောအခါနားထောင်ကြလော့ဒါဝရဖျားသည်ငါအားမိန်တော်မူသည်ကားနေရောင်ထဲမှကြည်လင်သောအရှိန်ကဲ့သို့၎င်းအတီးနံကိုတင်းယူရာ ပူသောကာလ၌နှင်းနှင့်ပြည့်စုံသောမိုးတိမ်ကဲ့သို့၎င်း ငါသည်ကျိန်းကို၍ငါနေရာအရမှကြည့်ရှုမည်စပြစ်တီးကိုသိမ့်ယူရာကာလမတိုင်မီအငုံစေဆုံ၍အပွင့်လဲလုံသောအတီးဖြစ်စဉ်ခါအညွန့်များကိုဒဇင်နှင့်ဖြတ်၍အခက်အလက်များကိုတုတ်တင်ပယ်ရှင်းတော်မူမည်သူတို့သည်တောင်ပေါ်မှနေတတ်သောငှက်များတောသားရဲများတို့၏အဖို့ဖြစ်၍ငှက်တို့သည်ຫນွေကာလ၌၎င်းတားရဲပေါင်းတို့သည်ဆောင်းကာလ၌၎င်း သူတို့အပေါ်မှာနေကြလိမ့်မည်ထိုအခါခိုင်မာပြင်းထန်လျက်ရှေးဥစွာမှဆ၍ယခုတိုင်အောင်ကြောက်မဲ့ဖွယ်ဖြစ်ထသောခွန်အားကြီး၍နှိမ်နှင်းတက်ထသော မြင့်များကွဲပြားသော မြေ၌နေသောလူမျိုးသည်ကောင်းကင်ဘိုကြီးအရှင်သာရဘုရား၏နာမတော်တရားဇီးအောင်တောင်သို့ ကောင်းကင်ဘိုကြီးအရှင်သာရဘုရားဘုလက်ဆောင်ပနာကိုဆောင်ခဲ့ကြလိမ့်တည်း